အခန်းကြီး29အငယ်1မှ14တဖန်ယာကုပ်သည်ခရီးသွား၍အရှိပြည်သားတို့နေရာရက်သို့ရောက်ပြီးလျှင် မျောကြည့်၍တောဆ၌ရေတွင်တစ်ခုကိုမြင်၏ထိုတွင်ရေဖြင့်တိုးစုများကိုတိုက်တက်သည်ဖြစ်၍တွင်နားမှာတိုးစုသုံးစုအိပ်လျက်ရှိ၏ရေတွင်ဝပေါ်မှာကြီးစွာသောကြောက်ရှိ၏တိုးဒိန်အပေါင်းတို့သည် ထိုအရက်၌ စုဝေးသောအခါရေတွင်းဝ၌ဖုံးအုပ်သောကြောက်ကိုလှိမ့်လန်၍တိုးများကို ရေတိုက်ပြီးလေထိုကြောက်ကိုမိမိနေရာ ရေတွင်းဝပေါ်မှာတဖန်တင်ထားလေရှိ၏ယာကုပ်ကလည်းငါညီကိုတို့တင်တို့သည်အဘယ်ရက်က လာကြသနည်းဟု မေးလျင်ငါတို့သည်ခါရံမြို့ကလာကြသည်ဟု ပြောဆိုလေ၏တဖန်ယာကုပ်ကနာခေါ်သား လာဗန်ကိုတိတလို့ဟု မေးလျင်တိဤဟု ပြန်ဆိုတော့သူသည်မာဘာဤလောဟု တဖန်မေးပြန်လျင်မာဘာဤသူဤသမီးယာခေလသည်တိုးများနှင့်တကွလာလိမ့်မည်ဟု ဆိုကြလေ၏ယာကုပ်ကလည်းနေ့အချိန်အလွန်များစွာ ရှိသေး၏တိုးတို့ကိုစုဝေးရအချိန်မဟုတ်သေးရေတိုက်ပြီးလျင်တွား၍ထိန်ကြဥလောဟုဆိုလေ၏သူတို့ကလည်းတိုးတိန်အပေါင်းစုဝေး၍ ရေတွင်းဝ၌ဖုံးအုပ်သောကျောက်ကိုလှိမ့်လံပြီးမှသာတိုးတို့ကို ရေတိုက်ရ၏သို့မဟုတ် မတိုက်ရဟု ပြန်ဆိုကြ၏ထိုတို့တူးနှင့်တူးနှုတ်ဆက်ကြစဉ်တွင် ရာခေလသည်မိမိအဖအီတိုးတို့ကိုထိမ့်ရသည်ဖြစ်၍တိုးတို့ကိုဆောင်လျက်လာ၏ယာကုပ်သည်မိမိဥယီလာဗန်ဤသမီးရာခေလနှင့်ဥယီလာဗန်ဤတိုးတို့ကိုမြင်သောအခါ အနီးသို့ချင်း၍ရေတွင်း၌ဖုံးအုပ်သောကြောက်ကိုလှိမ့်လံပြီးလျင်ဥယီလာဗန်ဤတိုးတို့ကို ရေတိုက်လေ၏ထိုနောက်ယာကုပ်သည်ယာခေလကိုနမ်း၍ကျဲသောအတန်နှင့်ငိုလေ၏မိမိသည်ယာခေလအဖအီတူရေဘက်ကာ၏သားဖြစ်ကြောင်းကို ကြားပြောလျင်ယာခေလသည် ပြေး၍မိမိအဖအားပြန်ကြားလေ၏ လာဗန်သည်မိမိသူယာကုပ်၏တရင်စကားကိုကြားသောအခါကြိုးဆိုခြင်းဟံအလင်းအမြန်သွား၍ပိုက်ဖက်နမ်းရှုပ်လျက်မိမိအိမ်သို့ ဆောင်သွားလေ၏ယာကုပ်သည်လည်းမိမိအမှုအရာ ရှိသမျှကို ကြားပြောလျင် လာဗန်ကအကယ်စင်စစ်တင်ဒီငါအယူအပန်းပင်ဖြစ်၏ဟုဆိုလေ၏အငယ်၅မှ၂၀ ယာကုပ်သည်တလခန့်မျှနေပြီးမှလာဗန်ကတင်းဒီငါတူဖြစ်သောကြောင့်အကျိုးမဲ့ကြုံခံရပါမည်လောခံလိုသောအခကိုငါအားပြောလို့ဟုဆိုလေ၏ထိုအခါလာဗန်၌သမီးနှစ်ယောက်ရှိ၏အကြီးကလေအာအမည်ရှိ၏အငယ်ကယာခေလအမည်ရှိ၏လေအာကမျက်စိနူးညံ့၏ယာခေလကပုံပြင် ယဉ်ကျေး၍အသွေးအဆင်းလဲလှ၏ယာကုပ်သည်ယာခေလကိုချစ်သောကြောင့်လာဗန်အားဥမင်းသမီးအငယ်ယာခေလကိုရခြင်းငှာခုနှစ်နှစ်အစီခံပါမည်ဟုဆိုလျင်လာဗန်ကအခြားသောသူအားပေးစားသည်ထက်တင့်အားပေးစားသောတာ၍ကောင်း၏ငါနှင့်အတူနေလော့ဟုဆို၏ယာကုပ်သည်လည်းယာခေလကိုရခြင်းငှာခုနှစ်နှစ်အစီခံလေ၏ယာခေလကိုချစ်သောကြောင့် ခုနှစ်နှစ်ကိုနည်းသောနေ့ရက်ခဲ့သို့ထင်မှတ်သည်အငယ်27မှ30ယာကုပ်ကလည်းချင်းချက်သောအချိန်စေပါပြီကျွန်ုပ်ဒီမယားနှင့်ဆက်ဆံဖို့ရန်ပေးစားပါဟု လာဗန်အားဆိုလျင်လာဗန်သည်ထိုအရ၌နေသောသူအပေါင်းတို့ကို စီဝေးစေ၍ပွဲလုပ်လေ၏ညာဦးအချိန်ရောက်မှဇိလပအမည်ရှိသောကျွန်မကို သမီးလေအာ၌လက်ဖွဲ့လျက်ထိုသမီးကိုဆောင်သွေး၍ယာကုပ်သည်သူနှင့်ဆက်ဆံလေ၏နန်နှင့်အချိန်ရောက်မှယာကုပ်သည်ကြည့်ရှုသောအခါလေအာဖြစ်ကြောင်းကိုသိမြင်လျှင် လာဗန်ထံသို့တော်၍ကျွန်ုပ်၌ပြုသောအမှုကားအဘယ်သို့နည်းကျွန်ုပ်သည်ယာခေလကိုရခြင်းငှာအစေခံရပြီမဟုတ်လောကျွန်ုပ်ကိုအဘယ်ကြောင့်လှည့်စားရသည်ဟုဆိုသော လာဗန်ကငါတို့ပြည်၌သမီးအကြီးကိုမပေးစားမီအငယ်ကိုမပေးစားရခொနရက်စိအောင်ငှန့်ဦးလောနောက်တဖန်ခொနနှစ်အစီခံရသည့်အတွက်ရာခေလကိုလည်းတင့်အားပေးစားအုံးမည်ဟုဆိုသည့်အတိုင်းယာကုပ်ဝန်ခံ၍ခொနရက်စိပြီးမှလာဗန်သည်ဘိလဟာအမိရှိသောကျွန်မကိုလက်ဖွဲ့လျက်သမီးရာခေလကိုပေးစားလေ၏ယာကုပ်သည်ရာခေလနှင့်ဆက်ဆံ၍ လေအာကိုချစ်သည်ထက်သာ၍ချစ်၏လာဗန်ထမန်တဖန်ခုနှစ်နှစ်အစီခံလေ၏ငယ်37မှ35လေအာသည်အမုန်းခံရသည်ကိုသာရဖျားတိမြင်၍သားပွဲရသောအခွင့်ကို ပေးတော်မူ၏ရာခေလမူကားမြုံ၏လေအာသည်ပရိသေယူသည်ဖြင့်သားကိုဖွားမြင်၍ရုဘင်အမည်ဖြင့်မှဲ့လေ၏အကြောင်းမူကားသာရဖျားသည် ငါဤဆင်းရဲခြင်းကို အမှန်ကြည့်မြင်တော်မူပြီးတို့ဖြစ်၍ယခုငါလင်သည်ငါကိုချစ်လိမ့်မည်ဟုဆိုသည်တပံပရိဒရေယူပြန်၍သားကိုဖွားမြင်တော်ငါသည်အမုန်းခံရကြောင်းကိုသာရဖျားကြားသောကြောင့်ဤသားကိုလည်းပေးသနာတော်မူပြီးဟု ဆိုပြီးလျှင် ထိုသားကို ရှိမောင်အမည်ဖြင့်မှဲ့လေ၏တပံပရိဒရေယူပြန်၍သားကိုဖွားမြင်တော်ငါလင်အားသားသုံးယောက်ကိုငါဖွားမြင်သောကြောင့် ယခုတခါသူသည်ငါနှင့်ပေါင်းဖော်လိမ့်မည်ဟုဆို၍ထိုသားကိုလေဝိအမည်ဖြင့်မှဲ့လေ၏တဖန်ပရိသေယူပြန်၍သားကိုဖွားမြင်သောသာရဘုရားကိုယခုငါချီးမွမ်းမည်ဟုဆိုသည်ဖြစ်၍ထိုသားကိုယူဒာအမည်ဖြင့်မှဲ့လေ၏ထိုနောက်သားပြ၍မဖွာဘဲနေ၏